နာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေုံလာဇန်3ရက်ခရစ်နှစ်2023မေလ21ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်စကရာမင်တိုမြို့သာသနာ့ဂုံကြီးကျောင်းတိုက်ကျောင်းတိုက်အတွင်း၌၃ရက်တာ မဟာတတိပဋ္ဌာန်ဝိပဿနာတရားစခန်းကြီးယနေ့အောင်မြင်ပြီးဆုံးပြီတရားစခန်းရဲ့အောင်ပွဲနေ့ပေါ့ဒီတရားစခန်းရဲ့အောင်ပွဲနေ့မှာစကရမင်တိုမြို့သာသနာ့ဂုံကြီးဓမ္မယောဂီသူတော်စင်များ သုံးရတာဆိုပေမဲ့အချိန်နဲ့တပြေးညီအချိန်ပြည့်ရိုးရိုးသေးသေးရှုပွားအထုကြတာကိုတွေ့ရပါတယ်အဲဒီလိုရိုးရိုးသေးသေးရှုပွားအထုတဲ့အတွက်မိမိတို့နဲ့တင့်လျော်လျောက်ပတ်တဲ့တမာရီတရားတွေဝိပဿနာဉာဏ်တွေထိုင်လျောက်တော့ဖြစ်ကြမှာပါ ဒီသုံးရက်တာကာလမိမိတို့အားထုတ်ကြတဲ့တရားတွေကိုရိတ်တာမှာဒီကြောင်းတိုင်းမှာထားပြီးမပြစ်မပြစ်ခဲ့စီခြင်းမမိမိတို့အားထုတ်တဲ့တရားတွေကိုမိမိတို့အိမ်ထိအောင် အပါယူသွားစီခြင်းနဲ့မိမိတို့စောင့်တည်ဆောင်ထိန်းထားတဲ့သီလတွေဒီမှာထားမပြစ်ခဲ့စီခြင်းမ မိမိတို့အိမ်ကိုပဲအပါယူသွားစေချင်ပါတယ်မိမိတို့အားထုတ်နေတဲ့ဒီတရားတွေကိုအိမ်ကို ရောက်တဲ့အခါမှာလည်းပဲမိမိရဲ့ကိုယ်ပိုင် အချိန်လေးဆိုတာရှိပါတယ်အိမ်မှာအလတ်မှုမိသားစုရဲ့ဇာဝန်နေရေးပညာရေးကျမ်းမာရေးဒါတွေဆောင်ရွက်ရတာတွေရှိပါတယ်အဲ့ဒီတည်းကမိမိအတွက်အချိန်အလတ်မှုရခဲ့ရင် အားလက်တဲ့အချိန်တိုင်းအချိန်တိုင်းမိမိတို့အခုရှုပွားအားထုတ်သွားတဲ့မာသတိပဋ္ဌာန်ဝိပဿနာတရားတွေရှုမှတ်ပွားများအားထုတ်စေခြင်းပါလေအားထုတ်ရမယ်ဆိုလို့ဘုရားကမှာပဲသွားပြီးတော့ဘုရားရှိမှပဲအားထုတ်မှဝိပဿနာအားထုတ်တယ်လို့သတ်မှတ်ရတာမဟုတ်ပါဘူးဧကန်ထဲမှာလည်းပဲမိမိဧကန်ထဲမှာ တက်တောင့်တက်တာထိုင်ကုန်ပေါ်မှာထိုင်ပြီးတော့နေရင်လည်းပဲရှုမှတ်လို့ရပါတယ်ခေတ္တကဏကြောဆန့်ပြီးတော့လဲလျောင်းပြီးတော့ရှုမှတ်မယ်ဆိုရင်လည်းပဲအဲ့ဒီလဲလျောင်းပြီးတော့ရှုမှတ်နေလို့ရပါတယ်မြတ်စွာဘုရားရှင်ကတရားရှုမှတ်ဖို့ဟာ ဣရိယာပု၄ပါးစလုံးကို မြတ်စွာဘုရားဟောကြားပေးထားတာဆိုတော့ဘယ်ဣရိယာပုနဲ့ပဲရှုရှုဣရိယာပုမရွေးနဲ့ရှုနိုင်တယ်ဝိပဿနာဉာဏ်နေဖြစ်နိုင်တယ်ပါရမီရူးရှိမယ်ဆိုရင်မဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်တည်ရနိဗ္ဗာန်တည်အောင်မျက်မှောက်ပြုနိုင်တယ်ဒါကြောင့်မို့ယောဂီပုဂ္ဂိုလ်များအချိန်ကိုလည်းပဲရွေး အဲဣရိယာပုဂ္ဂိုလ်ရွေးမနေပါနဲ့မိမိရဲ့အနေအထားအဆင်ပြေသလိုရှုမှတ်ပေါ်များအထုဖို့ပါအချိန်နေအပြင်လည်းပဲမနေ့စောစောအထုမယ်နေ့မှအထုမယ်ညမှအထုမယ်မဟုတ်ပါမိမိအထုခြင်းတဲ့အချိန်ကိုပဲအချိန်အားလမှုရတဲ့အချိန်လေးမှာရှုမှတ်ဖို့ပါ နေရာနေရာဖြင့်လည်းပဲကြောင်းတိုင်းမှာသွားပြီးတော့အာထုံမှမဟုတ်ပါဘူးဘုရားကလည်းမှမှအာထုံမှမဟုတ်ပါဘူးမြတ်စွာဘုရားကဥစ္စာရပတ္တဝကာမေကျင်ကြီးကျင်ငယ်စွန့်မှုပြုရင်တောင်းသံသနာကာရီတဲ့အသိဉာဏ်လေးနဲ့ပြုရမယ်ဆိုတော့မိမိတို့ကျင်ကြီးကျင်ငယ်စွန့်မှုပြုတဲ့နေရာမှာလည်းပဲနှလုံးသွင်းရှုလို့ရတယ်ဆိုတော့ နေရာလေးရွေးစရာမလိုပါဘူးစားတော့ခံနဲ့စားရင်တောင်းရင်ရှုလို့လေးရတယ်ဧကန်နဲ့မှထိုင်ပြီးရှုလို့လေးရတယ်ဒီခုလိုသတ်စဉ်ကန်နဲ့မှလည်းပဲမိမိတို့ရှုမှတ်လို့ရနေရာလေးရွေးစရာမလိုပါဘူးဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဣရိယာပုလည်းမရွေးနဲ့နေရာလည်းမရွေးနဲ့အချိန်လည်းမရွေးပဲနဲ့မိမိအတွက်အလတ်မှု ကိုယ်ပိုင်အချိန်လေးရပြီဆိုရင်ရတဲ့အချိန်တိုင်းမှာနှလုံးသွင်းရှုမှတ်ပွားများအားထုတ်သွားလို့ရှိရင်ဒီနေ့တိုင်းသာအားထုတ်သွားပါဘုန်းကြီးတို့ညွှန်ပြတဲ့အတိုင်းသာအားထုတ်သွားပါပါရမီပြည့်စုံမယ်ဆိုရင်အပေလွတ်နိုင်လောက်တဲ့ဉာဏ်အဆင့်ကိုရနိုင်ပါတယ်အဲ့ဒီဉာဏ်အဆင့်လောက်ရပြီဆိုရင်ကိုပဲလူဘဝမှာလူဖြစ်ရကြုံ납ပြီ သာသနာတော်ကြီးနဲ့တွေ့ရကြုံနှပ်ပြီးအဘယ်လွတ်နိုင်လောက်တဲ့ညာဆင်းလောက်ရောက်တယ်ဆိုရင်ကိုပဲဘုန်းကြီးတို့တို့သဘောကျကျင့်နှက်လာပါသို့တော်လည်းပဲမြတ်စွာဘုရားကဆင်းငြိမ်းတဲ့ညာဆင်းရအောင်အထုဖို့မြတ်စွာဘုရားညွှန်ကြားတော်မူခဲ့တယ်ဟုတ်ပါတယ်အဘယ်ပင်ငြိမ်းလောက်တဲ့ညာဆင်းလောက်နဲ့မြတ်ဖဲနဲ့ဆက်ပြီးအားထုတ်မယ်ဆိုရင် ဆင်းရဲငြိမ့်နိုင်တဲ့ဉာဏ်ဆင့်ကိုရောက်နိုင်ပါတယ်ဆင်းရဲငြိမ့်နိုင်တဲ့ဉာဏ်ဆင့်ဆိုတာကအရဟတမဉာဏ်ပူဉာဏ်ရလို့ယဟနာဖြစ်ပြီဆိုရင်ဆင်းရဲအလုံးငြိမ့်သွားပြီဝိမု ക്തി ဒုက္ခလွန်မြောက်မှု ချမ်းသာကိုသူရသွားပြီ။ဘာတွေကလွန်မြောက်တာလဲဆိုရင်ကိလေသာဝကာမဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေအားလုံးလွန်မြောက်ပါ။မြတ်စွာဘုရားကသူဟောထားတဲ့ ဒီသတိပဋ္ဌာန်တရားတွေကိုသာမိမိတို့ကရိုးရိုးသေးသေးနဲ့ရှုဝါအထုတ်သွားမယ်ဆိုရင်အဲ့ဒီဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်တိအောင်ရောက်နိုင်တယ်ဒါကြောင့်ဆက်လက်ပြီးတော့ကြိုးစားအထုတ်ပါဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ကိုလည်းရောက်နိုင်ပါတယ်လို့ဘုရားပြောကြားလိုပါတယ်တကယ်လို့မိမိတို့ကြိုးစားတယ် ဗုဒ္ဓဘာသာဝင်ကောင်းပြီးဝင်ကောင်းတယောက်ပြီးပြီးဆရာဆရာကောင်းရဲ့တပည့်များပြီးပြီးဒီတရားတွေကိုအချိန်ရတဲ့မြတ်အချိန်ရှိတိုင်းအချိန်ရတိုင်းကျင့်ကြံကြိုးစားပွားများအထုတ်ပေမဲ့မိမိမှာပါရမီမပြည့်စုံသေးလို့အဲ့ဒီလိုတရားအသိဉာဏ်တူးတွေအဘယ်လွတ်နိုင်လောက်တဲ့ဉာဏ်ဆင်းလည်းမရဘူး ဆင်းရဲငြိမ်းတဲ့ဉာဏ်အဆင့်တော့မရဘူးဆိုရင်တော့စိတ်ကြမ်းဒေါသတွေကိုတော့ပယ်နိုင်တဲ့အခြေအနေရအောင်ကြိုးစားစီခြင်းပါအဲ့ဒီစိတ်ကြမ်းဒေါသကြီးဟာမိမိရဲ့ဂုဏ်သိက္ခာဆရာသမားရဲ့ဂုဏ်သိက္ခာမိဘဂုဏ်သိက္ခာတွေတယောက်ထိခိုက်နိုင်မှာအထူးအဖြင့်တော့ဘုန်းကြီးတို့ ကမ္မဋ္ဌာန်းတရားဟောပြနေတဲ့ဟောပြောနေတဲ့ကမ္မဋ္ဌာန်းဆရာတွေကပို့ပြီးတော့အရေးကြီးပါတယ်ကမ္မဋ္ဌာန်းဆရာတွေအားဖြစ်ပြီးတော့ဒေါသတွေအထိတ်နိုင်မသိနိုင်ဒေါသကြီးတာလို့ကမ္မဋ္ဌာန်းဆရာတစ်ပါးဖြစ်ပြီးတော့မထိတ်နိုင်မသိနိုင်လောဘတွေကြီးတာလို့အလိုရမက်တွေကြီးတာလို့ဒါပြန်အင်မတန်ကိုဂုဏ်သိက္ခာကြပါတရားတွေပုံမှာလည်းပဲသိက္ခာကြပါကိုယ်ကိုယ်တိုင်ညွှန်ပြနေတဲ့တရားတွေဟာ မ္မဋ္ဌာန်းဆရာကိုယ်တိုင်တောင်မှဒီလောဘဒေါသတွေမပယ်နိုင်ဘူးဆိုရင်သူခေါ်နေတဲ့တရားတွေကရောတကယ်ကြီးတရားရောပယ်နိုင်ပါမလားလို့တန်တရားတွေဖြစ်စီပါတယ်။ဒါကြောင့်မိမိကြောင့်တရားတွေရဲ့ဂုဏ်သိက္ခာတွေနဲ့ထိခိုက်စီပါတယ်။နောက်ဘာသာရေးအသင်းအဖွဲ့ဘာသာသာသနာကိုမိမိတို့ကြီးပွားတိုးတက်အောင် ဆောင်ရွက်ကြတယ်ဘာသာရေးအသင်းအဖွဲ့ကပုဂ္ဂိုလ်များလေးပဲ အဲ့ဒီစိတ်ချမ်းဖြစ်တဲ့လောဘဒေါသတွေကိုမပင်နိုင်သေးတောင်မှနည်းနိုင်သည်မြတ်နေပါနိုင်သည်မြတ်ပါဆင်ခြင်ပြီးတော့လေးပဲပေးရမှာဖြစ်ပါတယ်သို့မဟုတ်ရှုမှတ်အားထုတ်ခြင်းဖြင့်လည်းပေးရမှာဖြစ်ပါတယ်တကယ်တော့ စိတ်ချမ်းဒေါသကြီးပယ်နိုင်ဖို့ဆိုတာကတော့အနာဂမိမဉ္ဇဉ်ပူညာရောက်မှအနာဂံဖြစ်မှပယ်နိုင်တာသို့တော့ဒီတိပဋ္ဌာန်တရားကိုရိုးရိုးသေးသေးရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်ယုံနာရဲ့အဖြစ်အပျက်သဘောကိုကောင်းကောင်းဉာဏ်သက်ဝင်နေတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲအထိုင်လက်ရောက်ဆင်ခြင်ပြီးတော့ရှုမှတ်ပြီးတော့ပယ်နိုင်ပါတယ်ဒါကြောင့်ဘာသာရေးခေါင်းဆောင်များဖြစ်ကြတယ် အသင်းအဖွဲ့မှာဘာသာသာသနာကြီးပွားရာကြီးပွားကြောင်းတုတ္တရာတုတ္တကြောင်းဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်များဟာလည်းပဲအဲ့ဒီစေချမ်းဒေါသတွေဘယ်နိုင်သမျှဘယ်နိုင်အောင်ဘယ်သိသမျှဘယ်နိုင်အောင်ကြိုးစားပြီးတော့ဆောင်ရွက်ကြဖို့တကယ်လို့မိမိတို့ကမပယ်နိုင်လို့တဦးနဲ့တဦး ညှိနှိုင်းကြဆွေးနွေးကြတဲ့အခါမှာဒေါသတွေပါလာပြီဆိုရင်အဆင်မပြေလာပါဘူးမိမိတို့ရဲ့ဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေအသင်းဖို့ကြီးပါအလုံးဂုဏ်ပိကတိကနိုင်ပါတယ်ဒါကြောင့်ဘာသာရေးအသင်းဖွဲ့မှာဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များကိုယ်တိုင်လည်းပဲဆင်ញင်ပြီးတော့ပဲဖြစ်စီဩငါဒီလို စိတ်ဆိုးတဲ့ဒေါသကြီးဥစည်းပြီးတော့ပြောလို့ဆိုလို့မသိတော့ပါလားစသည်ဖြင့်ကိုယ့်ကိုဆင်ញင်ပြီးတော့ဘယ်နိုင်သမျှပယ်ရမှာဖြစ်ပါအဲ့လိုမှမဟုတ်ဘူးဆိုရင်လည်းပဲမိမိတို့ကုဒီတတိပဋ္ဌာန်တရားတွေရှုမှတ်ပွားများအားထုတ်လို့ယုံနာဖြစ်ဖြစ်သဘောကောင်းကောင်းဉာဏ်သက်ဝင်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲရှုမှတ်လိုက်မယ်ဆိုရင်ထဲလျောက်ပင်နိုင်ပါတယ်။ပါနိုင်သမျှပါနည်းနိုင်သမျှနည်းသွားနိုင်ပါတယ်။ဒါကြောင့် အဲ့ဒီလိုစိတ်ကြမ်းဒေါသကြီးတွေကိုလည်းပယ်နိုင်အောင်ကြိုးစားပါလို့ဘုန်းကြီးကဒီဩဝါဒလေး၃ခုကိုဘုန်းကြီးတို့ဒကာတော်မများသာသနာဂုံကြီးသာသနာပြုလုပ်ငန်းတွေကိုဥဆောင်ပြီးတော့ဆောင်ရွက်ကြတဲ့အသင်းဖွင့်သူကြီးများနောက်တရားအားထုတ်ကြတဲ့ယောဂီသူတော်စင်များသာသနာဂုံကြီးဓမ္မမိသားစုများ

ဩဘုန်းကြီးတို့ယောဂီများဒီတရားစခန်းလေးလောက်နဲ့ဂျင်းနဲ့မနေနဲ့ဆက်လက်ပြီးတော့အပေပြေကလွန်မြောက်နိုင်တဲ့ဉာဏ်ဆင့်ရအောင်အထုပ်ပါလို့ဘုန်းကြီးကထူးသတိပေးတိုက်တွန်းပါတယ်ဒီပေပြေငြိမ်းတဲ့ဉာဏ်ဆင့်လောက်ရောက်လို့လေဂျင်းနဲ့အားရမနေပါနဲ့မိမိတို့မှာခန္ဓာပါခန္ဓာရှိနေတဲ့အတွက်ခန္ဓာဆင်းရဲတွေတွေ့နေရမှာဖြစ်ပါအဲ့ဒီဆင်းရဲတွေကလွန်မြောက်တဲ့ဉာဏ်ဆင့်ရောက်အောင်လည်းပဲ ဆက်လက်ပြီးတော့ကြိုးစားအထုပါထူဉဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေထူဉဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေအေးဒီမှာဘုန်းကြီးတို့အပေပေးညင်းလောက်တဲ့ဉာဏ်ဆင်းလောက်နေလေကျင့်တဲ့အံ့ရမနေနဲ့တဲ့ဉာဏ်ဆင်းရဲငြိမ့်လောက်တဲ့ ဉာဏ်အဆင့်ရအောင်ဆက်လက်ပြီးတော့ကြိုးစားအားထုတ်ပါလို့ဒီလိုဘုန်းကြီးတိုက်တွန်းလိုပါတယ်တကယ်လို့ကြိုးစားအားထုတ်တယ်မိမိဒီလိုဉာဏ်အဆင့်ကိုမရောက်နိုင်တော့ဘူးဆိုရင်လည်းပဲမိမိရဲ့တန်တန်မှာဖြစ်ပေါ်လာတဲ့စိတ်ချမ်းအဲ့ဒီလောဘဒေါသဆိုတဲ့စိတ်ချမ်းတွေကိုပယ်နိုင်အောင်ကြိုးစားပါလို့နောက်ဆုံးဟောရတာအနေအချင်းတိုက်တွန်းလိုပါတယ်ဖြစ်ပေါ်လာ냐 စိတ်ကြမ်းများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေအဲ့ဒီဩဝါဒလေး၃ချက်ဟာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာယခုလိုတရားအားထုတ်တဲ့တရားစခန်းကြီးရဲ့အောင်ပွဲနေ့ရောက်တိုင်းရောက်တိုင်းဆရာတော်ဘုရားကြီးဟာ အားပေးတဲ့အနေတတိပေးတဲ့အနေအားဖြင့်ဒီဩဝါဒလေး၃ခုကိုမိန့်ကြားတော်မူလေးရှိပါတယ်။ဒါကြောင့်ဘုန်းကြီးများကလည်းပဲသန္တနာကိုယ်ကြီးဓမ္မမိသားစုများကိုဒီတရားစခန်းမှာအထုရတာလေးလောက်နဲ့ဂျင်းနဲ့မနေပဲနဲ့ဆက်လက်ပြီးတော့အပေပေးငိမ့်နဲ့ညံဆင်းရအောင်ကြိုးစားပါ။ဒီညံလေးရောက်ုံနဲ့လေဂျင်းနဲ့အားရမနေပဲနဲ့ဆင်းရဲငြိမ့်နဲ့ညံဆင်းရအောင်ဆင်းရဲငြိမ့်နဲ့ညံဆင်းဆိုတာရတ္တမညာပူညာရ။ ယဟနာဖြစ်ပြီဆိုရင်နောက်တာဘဝခန္ဓာမရတော့ဘဝခန္ဓာမရတော့တဲ့အတွက်ဆင်းရဲအလုံးငြိမ့်သွားအဲ့ဒီဉာဏ်ဆင့်ကိုရအောင်အထုပါတကယ်လို့မိမိမှာပါရမီပြည့်စုံလို့ဒီလိုဉာဏ်အဆင့်တွေမရောက်ဘူးဆိုရင်လည်းပဲမိမိတို့ရဲ့စိတ်ကြမ်းဒေါသများကိုပင်နေအောင်ကြိုးစားပါလို့ဘုန်းကြီးကတတိပေးစကားပြောကြားရင်းနဲ့ဘုန်းကြီးရဲ့ဩဝါဒစကားကိုညီကုန်းချုပ်ပါပြီ။သာဓု ธุสาธุလေးနံပါတ်အစီအစဉ်ရသာသနာ့ဂုဏ်ကြီးဆရာတော်မသာသနာ့ဂုဏ်